တုတ်တန်ကျန်ခန်းကြီး24အငယ်1မှ7မတရားသော သူတို့ကိုမညူဆူနှင့်သူတို့နှင့်ပေါင်းဖော်ခြင်းငှာအလိုမရှိနှင့် သူတို့သည်ဖြစ်စည်းခြင်းငှာနှလုံးကြံစီတတ်၏နှုတ်နှင့်လည်းဘေးပြုမိစကားကိုပြောတတ်၏ဉာဏ်ပညာအားဖြင့်အိမ်ကိုတိဆောက်၍ခိုင်ခန့်မြဲမြံစေရ၏ပညာတတ်အားဖြင့်အခမ်းများတို့သည် အဖိုးထက်၍နှစ်သက်ဖွယ်သောဥစ္စာအပေါင်းတို့နှင့်ပြည့်ရကြ၏ ပညာရှိသောသူသည်တကိုးရှိ၏ပညာအတတ်နှင့်ပြည့်စုံသောသူသည်ခွန်အားတိုးပွားတတ်၏ပညာရှိတို့နှင့်တိုင်ပင်ပြီးမှစစ်မှုကိုပြုရ၏အကြံပေးနိုင်သောသူများစွာရှိလျင်ဘေးလွတ်တတ်၏ပညာမြင့်သောကြောင့်မိုက်သောသူမမီနိုင် မြို့တကားဝ၌စကားမပြောဝံ့မကောင်းသောအမှုကိုပြုခြင်းဟံကြံစီသောသူကိုဘေးပြုသောသူဟု၍မှဲ့ရ၏မိုက်သောအကြံစီ၌ အပြစ်ပါ၏မထီမဲ့မြင်ပြုသောသူသည်လည်းလူဆက်ဆုပ်ယွန်ရှာပွေဖြစ်၏တင်းသည်အမှုရောက်သောကာလ၌စိတ်ပြည့်လင် အာနေ၏တင်းကျင်းတို့ထုတ်၍အသေးခံလူသောသူတို့ကိုတင်းသည်နှုတ်အံ့သောငါအာမထုတ်ဘဲနေလျက်ငါတို့မတိဟုဆိုတော်လဲနှလုံးသဘောကိုဆင်ခြင်သောသူသည်မမှန်တင်းစိတ်ဝိညာဉ်ကိုစောင့်သောသူသည်မတိဘဲလူအသီးသီးတို့အားသူတို့အကျင့်နှင့်အလျောက်အကျိုးအပြစ်ကိုမဆက်မပေးဘဲ နေတော်မူမည်လောအငယ်73မှ22ငါသားပြားရည်ကောင်းသောကြောင့်စားလော့ချုံမြင်သောပြားလပုကိုလည်းစားလော့ထို့အတူတင်တွေ့ရသောပညာတရားသည်စိတ်ဝိညာဉ်၌အရသာနှင့်ပြည့်စုံ၍တင်သည်မျှော်လင့်ခြင်းအကြောင်းမပြတ်ကောင်းသောအကျိုးကိုခံရလိမ့်မည်။အိုးမတရားသောသူဖြောင့်မတ်သောသူ၏အိမ်ကိုချောင်း၍မကြည့်နှင့် သူ၏ငြိမ်ဝတ်ရာအရက်ကိုမပြတ်နှင့်ဖြောင့်မတ်သောသူသည်ခုနှစ်ကြိမ်လဲတော်လဲထပြန်လိမ့်မည်မတရားသောသူမူကားလဲသောအခါဆုံးရှုံးလိမ့်မည်တင်ဤရန်သူလဲသောအခါဝမ်းမမြောက်နှင့်ခြေထိခိုက်သောအခါရွှင်လန်းသောစိတ်မရှိနှင့်ရှိလျင်သာရဖျားတိမြင်သဖြင့်မနှစ်သက်ပဲသူမှအမျက်တော်ကိုလွှဲတော်မူမည်မတရားသောသူတို့ကြောင့်စိတ်မပူနှင့် အာရမလူတို့ကိုမညူဆူနှင့်အကြောင်းမူကားမတရားသောသူသည်အကျိုးကိုမရအာရမလူ၏မိကွက်သည်သေလိမ့်မည်ငါသာသာရဘုရားကို၎င်းရှင်မြင်းကို၎င်းကြောက်ရွံ့လော့မတီကြည်သောသူတို့နှင့်မယောနှောမပေါင်းဖော်နှင့်သူတို့ဘေးသည်ချက်ချင်းရောက်တတ်၏ထိုနှစ်ပါးတို့၏အဆုံးကိုအဘယ်သူသိသနည်း အငယ်23မှ29ထိုမှတပါပညာရှိတို့နှင့်ဆိုင်သော အရာဟုမူကားတရားတွေ့မှု စီရင်ရာတွင် လူမျက်နာကို မထောက်ကောင်းတင်သည်ဖြောက်မှန်၏ဟု မတရားသောသူအားဆိုသောသူကို လူအမျိုးတို့သည်ကျိန်ဆဲကြလိမ့်မည်လူအနွယ်တို့သည်ဆက်ဆုပ်ယွန်ရှာကြလိမ့်မည်ဆုံးမပြစ်တင်သောသူတို့မူကားစိတ်ตายရလျက်ကောင်းကြီးမင်္ဂလာကိုခံလျက်ရှိကြလိမ့်မည် မှန်သောစကားကိုပြန်ပြောတတ်သောသူ၏နှုတ်ကိုလူတိုင်းနမ်းလိမ့်မည်ပြင်ရက်မှတင်၏လုပ်ကိုပြင်လော့လေတော်၌ကို့အဖို့ပြင်ဆင်လော့နောက်မှတင်၏နေရာအိမ်ကိုဆောက်လော့တင်၏အိမ်ကြီးချင်းတစ်ဖက်၌အကြောင်းမရှိဘဲတက်တည်မခံနှင့်ကိုနှုတ်နှင့်သူတစ်ပါးကိုမလဲစားနှင့်သူသည်ငါ၌ပြုသည့်အတိုင်းသူ၌ငါပြုမည်သူအကျင့်နှင့်လျောက်အကျိုးပြစ်ကိုငါဆက်ပေးမည်ဟုမဆိုနှင့် အငယ်30မှ34ပြည့်သောသူ၏လေယာအနားနှင့်ဉာဏ်မရှိသောသူ၏စပြည့်ဥယျာဉ်နားမှာငါလျှောက်သွားစဉ်စူးပင်များပြား၍မြေတပင်လုံး၌စူးလေပင်အနှံ့ပြားလွှမ်းမိုးလျက်ကြောက်ရိုးပြိုလျက်ရှိသည်ကိုငါမြင်၍စိစိဆင်ခြင်၏ကြည့်ရှု၍တုန်တင်ခြင်းကိုခံရ၏ခဏအိပ်လျက်ခဏပျော်လျက်အိပ်ပျော်ခြင်းငါခဏလက်ချင်းပိုက်လျက် နေစဉ်တွင် ဆင်းရဲခြင်းသည်ခရီးသွားသောသူကဲ့သို့၎င်းဥစ္စာ ပြုန်းတီးခြင်းသည်သူရဲကဲ့သို့၎င်း ရောက်လာလိမ့်မည်